ခန်းကြီးကိုအငယ်1မှ14ယောဘပြန်၍မွဲဆိုသည်ကမှန်ပါ၏ထိုစကားမှန်ကြောင်းကိုငါသိ၏သို့တော်လည်းလူသည်ဘုရားသခင်ရှေ့တော်၌အဘယ်သို့ဖြောင့်မတ်ရာသို့ ရောက်နိုင်သနည်းဘုရားသခင်သည် အပြစ်တင်ခြင်းငှာအလိုတော်ရှိလျင် လူသည်အပြစ်တထောင်တွင်တခုကိုမျှမဖြေနိုင်ဘုရားသခင်သည် ထူးဆန်းသောဉာဏ်ကြီးစွာသောတကူနှင့် ပြည့်စုံတော်မူသည်ဖြစ်၍အဘယ်သူသည် အာဏာတော်ကိုဆံ၍အောင်နိုင်သနည်းဘုရားသခင်သည်တောင်တို့ကို အမှတ်တမဲ့၍တော်မူ၏အမျက်ထွက်၍မှောက်လန်တော်မူ၏မြေကြီးကို ရွှေ့စေခြင်းငှာတွန်းတော်မူ၍မြေတိုင်တို့သည်တုန်လှုပ်ကြ၏နေကိုမှားထားတော်မူ၍သူသည်မထွက်ရကျဲတို့ကိုလည်းကွယ်ကာထားတော်မူ၏ မိုးကောင်းကင်ကို ကိုတော်တပါးတည်းဖြန့်မိုးတော်မူ၏သမုတ်တရားလှိုင်းတဘိုးကိုနင်းတော်မူ၏အာရှကျဲခတိလကျဲခိမကျဲစုမှစ၍တောင်မျက်နှာကျဲတို့ကိုဖန်ဆင်းတော်မူ၏စစ်၍မတိနိုင်အောင် အလွန်ကြီးသောအမှု မရေတွက်နိုင်အောင်များ၍အံ့ဘွယ်သော အမှုတို့ကို ပြုတော်မူ၏ငါရှိမှကြွတော်မူ၍ ကိုယ်တော်ကိုငါမမြင်ရရှောက်သွားတော်မူ၍ကိုတော်ကိုငါမရိပ်မိရသိမ့်ယူတော်မူသောအခါအဘယ်သူသည်စီးတားနိုင်သနည်းကိုတော်သည်အဘယ်သို့ပြုသနည်းဟုအဘယ်သူဆိုဝန်းသနည်းဘုရားသခင်သည် အမျက်ပြေတော်မမူလျင်မာနကြီး၍အာပေသောသူတို့သည်ရှေ့တော်၌နှိမ့်ချခြင်းကိုခံရကြ၏ထိုမြတ်မကငါသည်အဘယ်သို့ပြန်လျှောက်ရအံ့နည်း ရှေ့တော်၌အဘယ်သို့ စကားကိုရွေ့၍ရှောက်ရအံ့နီအငယ်၅မှ21ငါသည်ဖြောက်မတ်တော်လဲပြန်၍မလျှောက်ဝန်ပဲတရားမှုကို ဆုံးဖြတ်တော်မူသော အရှင်ကိုတောင်းပန်ယုံမျှသာပြုရ၏ငါခေါ်၍အရှင်သည် ထူးတော်မူတော်လဲငါစကားကိုနားထောင်တော်မူမည်ဟုငါမယုံနိုင်အကြောင်းမူကားမိုးတဲ့မုန်တိုင်းဖြင့်ငါကိုညှင်းဆဲ၍ အကြောင်းမရှိဘဲငါ၌အနာတို့ကိုများပြားစေတော်မူ၏ငါကို အသက်ရှူရသော အခွင့်မပေးခါစွာသော ဝေဒနာနှင့် ပြည့်စုံစေတော်မူ၏တကိုးကိုအမိပြုမိဟုဆိုသောဘုရားသခင်သည်တကိုးကြီးတော်မူ၏တရားတော်ကိုအမိပြုမိဆိုပြန်သောအဘယ်သူသည်ငါဘဲ့၌တက်တည်ခံမည်နီကိုအပြစ်ကိုပြေစေခြင်းငှာငါပြုလျင်ကိုစကားအားဖြင့်တရားရှုံးလိမ့်မည် ငါသည်စုံလင်မည်ဟုဆိုပြန်လျင်ငါသဘောကောက်ကြောင်းထင်ရှားလိမ့်မည်တဖန်စုံလင်တော်လဲကိုစိတ်သဘောကိုကိုမတိရကိုအသက်ကိုပမာဏမပြုရအငယ်22မှ35ငါပြောအံ့သောစကားတစ်ချက်ဟုမူကားဘုရားသခင်သည်စုံလင်သောသူတို့ကို၎င်းဆိုးညစ်သောသူတို့ကို၎င်းဖြစ်စည်းတော်မူတတ်၏ ချက်ချင်းဘေးတစ်စုံတစ်ခုရောက်သောအခါ အပြစ်မရှိသောသူခံရသည့်အကြောင်းကိုရေတော်မူ၏မြေကြီးကိုလူဆိုးလက်၌အပ်၍တရားတကြီးတို့၏မျက်နှာကိုဖျက်တော်မူ၏သို့မဟုတ်ထိုအမှုကိုစီရင်သောသူကားအဘယ်သူနည်းတမျိုးမှတမျိုးတို့ စာပို့သောလူလင်ထက်ငါနေရတို့သည်လျင်မြန်၍ကောင်းကျိုးကိုမခံရဘဲပြေးတတ်ကြ၏ ။လျင်မြန်သောတင်မောကဲ့သို့၎င်း အကောင်ကိုတုတ်သောရွှေလင်းတကဲ့သို့၎င်းလွန်သွားတတ်ကြ၏။ငါသည်မြည်တမ်းသောစကားကိုဖြတ်၍ရွှင်လန်းသောမျက်နာကိုဆောင်လျက်ရဲရင်ချင်းသို့ရောက်မည်ဟုငါဆိုတော်လဲငါခံရသောဒုက္ခဝေဒနာများသောကြောင့်ကြောက်သောသဘောရှိ၏အပြစ်လွတ်စေမည်ဟုငါ၌စီရင်တော်မူမူကြောင်းကိုငါသိ၏ငါသည်အပြစ်တင့်ရောက်သည်ဖြစ်၍ အဘဲကြောင့်အချီးနီးကြိုးစားရမည်နီငါကိုကိုမိုးပွင့်ရည်နှင့်ဆေး၍ငါလက်ကိုရှင်းရှင်းစင်ကြယ်စေတော်လဲရွှွန့်တဲ့သို့ တွန်းချတော်မူ၍ငါအဝတ်ကိုပင်ငါကိုကိုယွန်လိမ့်မည်ငါသည်ဖျားသခင်၏စကားကိုတူးနှင့်တူးတရားတွေ့နိုင်မည်အကြောင်းဘုရားသခင်သည်ငါကဲ့သို့ လူဖြစ်တော်မူသည်မဟုတ်ငါတို့နှစ်ဦးကို စီးတားပိုင်သောစัจ जा နေအမှုဆောင်မရှိငါကိုဒဏ်ခတ်တော်မမူပါစေနှင့်ပြုတော်မူသောဘေးကြောင့်ငါမကြောက်ပါစေနှင့်တို့ဖြစ်လျင်ငါသည်မကြောက်ဘဲပြောရသောအခွင့်ရှိလိမ့်မည်ယခုမူကားပြောရသောအခွင့်ကိုမရ